1985ခုနှစ်လူတို့ဝဟဘောဇာတက္ကရာ1383ခုနှစ်ဘုရဝတ္တတမူလရာတိဝါကောင်လာဇံရှိရလေနေရှင်မင်းဝသာသနာရိပ်တာတို့ဓမ္မတဝနာကုသိုလ်ဒုလာရောက်စီကူကြတဲ့ဓမ္မမာမကတရားဒုလာကြတဲ့ယောဂီတော်စင်များကိုဘုန်းကြီးဓမ္မဒါနတရားသူပြည်လူမှာတော့ အင်္ဂုတ္တရနိကေတိကနိဗ္ဗာန်မှာလာတဲ့အန္တသုတ်တံတရားတော်ဗာတရားတော်လေအန္တသုတ်တံနဲ့မြတ်စွာဘုရားဒီအန္တအန္တသုတ်တံမှာပုဂ္ဂိုလ်၃မျိုးခွဲခြားပြီးဟောကြားတာလောကကြီးထဲမှာအဲ့ဒီလိုပုဂ္ဂိုလ်ကြီးဟာ၃မျိုး၃စားရှိတယ်ဆိုတာကိုမြတ်စွာဘုရား တယောမိဘိကဝေပုဂ္ဂလံတံဒောတံဝိဇ္ဇမာနံလောကသမိဘိကဝေဟံတော်များဟုချက်သားတို့တယော သုံးမျိုးဂုံတော်တယောသုံးမျိုးဂုံတော်ဤမေပုဂ္ဂလာဤပုဂ္ဂိုလ်တို့သည်လောကသမိန်လောကကြီးထဲ၌တန်တော်သံဝိဇ္ဇမာနာတကယ်ပင်သင်ရှားရှိကြပေကုန်၏ လောကမှာပုဂ္ဂိုလ်၃မျိုးရှိတယ်။ဘုန်းကြီးယောဂီများဘယ်နှမျိုးလဲ။၃မျိုးရှိတယ်။အဲဒီ၃မျိုးကကတမေတယောပဲ၃မျိုးတို့နေဘူးမူကားအန္တောမျက်စိနှစ်ဘက်ကန်းသောပုဂ္ဂိုလ်၎င်းဧကသကုမျက်စိတစ်ဖက်သာရှိသောပုဂ္ဂိုလ်၎င်းဒွိသကု မျက်စိနှစ်ဖက်ရှိသောပုဂ္ဂိုလ်၎င်းဒီမေတယောဤသုံးမျိုးတို့ပဲလောကကြီးထဲမှာမျက်စိနှစ်ဖက်စလုံးဇုံလုံးကန်းနေတဲ့ပုဂ္ဂိုလ်တွေလည်းရှိတယ်မျက်စိတစ်ဖက်သာမြင်ပြီးတော့တစ်ဖက်ကန်းနေတဲ့ပုဂ္ဂိုလ်တွေရှိတယ်နှစ်ဖက်စလုံးမျက်စိအမြင်ရှိတဲ့ပုဂ္ဂိုလ်လည်းပဲရှိတယ်တဲ့လောကမှာအဲဒီ၃မျိုး ဒီသုံးမျိုးထဲမှာဘုန်းကြီးတို့နံပါတ်1အန္တအန္တမျက်စိနှစ်ဖက်လုံးဇုံလုံးကန်းနေတဲ့ပုဂ္ဂိုလ်ဘယ်လိုပုဂ္ဂိုလ်မျိုးလဲဆိုတော့ဘုရားရှင်ကိုရောင်မြတ်ကြီးကဘေကဝေယံတော်များဟုချက်သားလို့အန္တော်မျက်စိတစ်ဖက်အန္တော်မျက်စိနှစ်ဖက်စလုံးကန်းနေတဲ့ပုဂ္ဂိုလ်ပုဂ္ဂလောပုဂ္ဂိုလ်သည်ကတမောသဘေပါမိ မျက်စိလက်ပစလုံးကန်းနေတဲ့ပုဂ္ဂိုလ်ဟာဘယ်လိုပုဂ္ဂိုလ်မျိုးလဲမြတ်စွာဘုရားကကိုတော်တိုင်နဲ့မေးလေးထုတ်ပြီးတော့မေးခွန်းလေးထုတ်လိုက်ကိုတော်တိုင်မေးခွန်းထုတ်ပြီးတော့ကိုတော်တိုင်မပြန်ပြီးတော့ဖြေချာကထေတုသမတ္တာပု္ပ္ပာကိုတော်တိုင်ဖြေချဖို့မေးတဲ့မေးဣဒာဘိကဝေဣဒာဘိကဝေဧကိသတ္တပုဂ္ဂလတ္တ သတ္တရူပံသက္ကုဏဟောတိယတ္တရူပေနသက္ကုဏအနတိကတံဝါဘောဂာတိကိစေယအတိကတံဝါဘောဂံအာတိန်ကရိယာဘေကဝေယံတော်များဟုจิตတော်ဤရာဤလောက၌ဧကေသတ္တသို့သောပုဂ္ဂလတပုဂ္ဂိုလ်ဤဝါပုဂ္ဂိုလ်မှာယတ္တရူပေနခြင်းသို့သဘောရှိသောသက္ကုဏပညာမျက်စိဖြင့် အနာတိကတံမယအသေးသောဘောကမှာရှိစဉ်ဥစ္စာကိုလည်းပဲဒီကိစေယရနိုင်၏အတိကတံရပြီသောဘောကမှာရှိစဉ်ဥစ္စာကိုလည်းပဲဘာတိတိုးပွားအောင်ကြရိယာပြုနိုင်၏ဒါတာရူပံထိုသောသဘောရှိသောသကုပညာမျက်စိသည်နာဟောတိမရှိ၏ ရှိပြီးမရှိသေးတဲ့မညာသေးတဲ့သိတဲ့ဥစ္စာအဲ့ဒီမညာသေးတဲ့သိတဲ့ဥစ္စာတွေလည်းပဲရအောင်မလုံနိုင်ဘူးတဲ့မရှာဖွေနိုင်ဘူးနောက်အဓိကတံဝါဘောကံအာတိကရောတိမိမိရှိနေတဲ့ရတာတဲ့သိတဲ့ဥစ္စာတွေလည်းပဲဒီတဲ့ဒီတဲ့တိုးပွားအောင်မဆောင်ရနိုင်တော့ဘူး အဲဒီလိုဆောင်ရွက်နိုင်တဲ့ပညာမျက်စိသူ့မှာမရှိတော့ဘူးတဲ့တတ္တရူပိတတတ္တရူပံပိတသက္ကုဏဟောတိယတ္တရူပိနသက္ကုဏကုသလကုသလေဓမ္မေသာနိယသာဝသနဝတိဓမ္မေသာနိယဟိနပဏိတေဓမ္မေသာနိယကန္နာဒုက္ခသတ္တိဘာဝေဓမ္မေသာနိယယံဝတ္တိဘိကဝေပုဂ္ဂလောအန္တော na igawa erriahụ jedrụ badarụbena jeddazdụna inae d god gui to taoao coo gee ya rụụdna ehi ya i ဟိနပဏိတိယုံဉဏ်ကုန်မြင့်မြတ်ကုန်သောဓမ္မေတရားကိုသံနေရာပိလံဤကဏအတုကသပတိပါပိမဲရင်သောတရားသူစင်သောတရားများဖြစ်၍အချင်းရင်တမ်းမြကန့်ကွယ်ဆန့်ကျင်တဲ့အဖို့ရှိကုန်သောဓမ္မေတရားကိုသံနေရာပိလံယဤဧကဝေယဟန်တော်များဟူချစ်သာတို့ တတ္ထာထို့သို့အတ္တကိုပုဂ္ဂိုလ်မှာအတ္တကိုပုဂ္ဂိုလ်မှာတတ္ထရူပံထို့သို့သဘောရှိသောသက္ကုံမိပညာမျက်စိသီလီနာဟောတိမရှိပါ၏ဒီပုဂ္ဂိုလ်မှာရှိပါ၏ဘက်ကလည်းရှိလိုက်တယ်မရသေးတဲ့ဒီသိဥစ္စာရညာအောင်ကြီးပွားအောင်တို့တဲ့အောင်လည်းသူမဆောင်ရနိုင်ဘူး လောကဘက်ကလောကဘက်ကရရှိထားတဲ့စီဝဥစ္စာတွေမိမိပိုင်ဆိုင်ထားတဲ့စီဝဥစ္စာတွေနဲ့တိုးတက်စီဝအောင်မဆောင်ရွက်နိုင်ဘူးတဲ့အဲလိုဆောင်ရွက်နိုင်တဲ့ပညာမရှိဘူးတဲ့ဒီပုဂ္ဂိုလ်ဉာဏ်ပညာမရှိတဲ့ပုဂ္ဂိုလ်ပညာမျက်စိမရှိတဲ့ပုဂ္ဂိုလ်တဲ့ဒါရင်လားဆိုတော့သန္တရာရေးအတွက်ကုသိုလ်ဘက်ကလည်းပဲဒါကုသိုလ်ပဲဒါအကုသိုလ်ပဲ ဒါကုသိုလ်ပဲဒါအကုသိုလ်ပဲဒါအပြစ်ရှိတဲ့တရားဒါအပြစ်မရှိတဲ့တရားပဲမိမိဒီလိုလုပ်နေတာလားကုသိုလ်လုပ်ငန်းစဉ်ပဲဒါနကောင်းမှုတွေဘုရားကိုပြီးတဲ့ကံနဲ့ဆွန်ကြားတယ်လူတန်းနဲ့ဒါကုသိုလ်ကောင်းမှုတွေပဲသူတော်ဘာရဲ့အသက်ကိုတတ်တဲ့သူတော်ဘာရဲ့ဥစ္စာကိုကိုယ်ရဲ့သူတော်ဘာရဲ့မဟုတ်မမှန်တဲ့စကားတွေကိုပြောဆိုရသိချင်းအဲ့လိုပြုလုပ်ပြောဆိုနေတာအာဒါမကောင်းတဲ့အကုသိုလ်တွေပဲလို့ဒီကုသိုလ်အကုသိုလ်လည်းသူခွဲခြားမသိဘူး

ဓမ္မိသားစုတစုစားဖို့အတွက်တခါကိုတယောက်ချင်းကမကောင်းမှုတွေလုပ်တယ်။အကုသိုလ်လုပ်ငန်းတွေလုပ်နေတယ်။သို့တော့ကိုဟာအကုသိုလ်ဖြစ်နေတယ်အပြစ်ရှိတဲ့အလုပ်တွေလုပ်နေတယ်လို့ကိုယ့်ကိုမသိဘူး။အနာဝဇအနာဝဇကြံတယ်။ကိုယ့်ကိုအပြစ်ရှိအပြစ်မရှိဘူးဆိုတယ်ဒါလည်းသိဘူး။ကိနပဏိတိကြံတယ်မိမိလုပ်နေတဲ့လုပ်ငန်းတွေဟာတခါသူတစ်ပါးသက်သုတ်ရွှေရှာဖို့ဖြစ်တဲ့ရုပ်ညံ့တဲ့လုပ်တွေပဲ။ အဲမိမိရဲ့လုပ်ငန်းတွေကကုသိုလ်လုပ်ငန်းတွေကတကယ်မြင့်မြတ်တဲ့အလုပ်တွေပဲဒါကတော့ယုံညံ့တဲ့အလုပ်ဒါမြင့်မြတ်တဲ့အလုပ်လို့လည်းသူခွဲခြားမသိဘူးတဲ့ကဏ္ဍတုတ်ကပฏิပါပြီဒါမင်းမြင့်တဲ့တရားပဲဒါသူစင်တဲ့တရားပဲဒီတရားကလိုက်နာတဲ့တရားပဲဒီတရားကမလို့မြင့်လို့ရှောင်ကျင်တဲ့တရားပဲဆိုတာသူခွဲခြားမသိဘူးတဲ့သူခွန်ကြီးတို့လောကကြီးထဲမှာတရားပွဲကြီးကြီးကျယ်ပဲ ဘုန်းကြီးတို့မြန်မာနိုင်ငံမှာတစ်ဖြစ်ဆန်းစစ်ပြီးတော့လာခဲ့ဓမ္မဂရိကတွေဟာလည်းပဲအများကြီးပေါ်ထွန်းလာခဲ့ဟောနိုင်ပြောနိုင်ဓမ္မဂရိကတကယ်ကိုတစ်ဖြစ်ကြီးဆန်းစစ်ပြီးလာခဲ့အဲဒီမှာယနေ့ရဘယ်ပုဂ္ဂိုလ်ကတော့ဘယ်လိုပဲကြော်ကြားတယ်ဘယ်လိုထင်ရှားတယ်ဆိုရင်ဘာမှမသိဘူးသွားလိုက်တာဘာမှကိုမသိဘူးထင်ရှားကြော်ကြားတာတခုပဲသိဟိုပုဂ္ဂိုလ်ဟောနေတဲ့တရားတွေကဒါ တကယ်ကိုသင်ကျေတဲ့တရားပါဒါအပြစ်ကင်းနေတဲ့တရားပဲသူမသိဘူးဒီတရားတွေလိုက်နာကျင့်သုံးနေရင်ငါမှအပြစ်တွေဖြစ်နေပါလားမိမိကိုယ်တိုင်အကုသိုလ်တွေဖြစ်နေပါလားမသိဘူးဒီအဲ့ဒီလိုကိုဘာမှပညာမျက်စိကုသိုလ်ဘက်ကလည်းဘာမှမရှိဘူးတဲ့အဲ့လိုပညာမျက်စိမရှိတဲ့ပုဂ္ဂိုလ်ဟာနှစ်ဖက်ကမ်းနေတဲ့ပုဂ္ဂိုလ်တဲ့လောကဘက်ကလည်းပဲစီးဝင်စီးတဲ့ဥစ္စာတွေတိုးပွားအောင်မရှာဖွေနိုင်ဘူး ရှိပြီးသားစီးပွားဥစ္စာတွေလည်းပဲတိုးတက်အောင်ဖွံ့ဖြိုးအောင်မလုပ်နိုင်တော့ဒါလောကဘက်ကလည်းပဲကမ်းနေတယ်ဒီလောကုတ္တရာဘက်ကကုသိုလ်ဘက်ကရှိပြန်တော့လည်းပဲဒီမှာဒါကုသိုလ်ဒါအကုသိုလ်ပဲဒါအပြစ်ရှိရဲ့တရားပဲအလုပ်ပဲဒါအပြစ်ရှိတဲ့အလုပ်ပဲသူမသိဘူးဒါကပြုစင်တဲ့တကယ်တရားပဲဒါမပြုစင်တဲ့တရားပဲဒီတရားတွေလိုက်နာနေခြင်းအပြင်မိမိမှာအပြစ်ရှိနေတယ်အပြစ်မရှိဘူးဒါမသိဘူး အဲ့ဒီကုသိုလ်ရေးဘက်ကလည်းပဲပညာမျက်စိကံတယ်အဲ့တော့လောကရေးရဘက်ကရောလောကုတ္တရာကုသိုလ်ရေးဘက်ကရောနှစ်ဖက်စလုံးကံနေတဲ့ပုဂ္ဂိုလ်အန္တပုဂ္ဂိုလ်ဘာပုဂ္ဂိုလ်လဲဒီဒါကြောင့်အယံဝတ္တိဘိကဝေပုဂ္ဂလောအန္တောဘေကဝေယံတော်များဟုจิตတို့အယံဤပုဂ္ဂိုလ်ကိုအယံယခုဘဝအတွက်စီးပွားဥစ္စာကိုရရှိတိုးပွားစေနိုင်သောပညာမျက်စိနှင့် ဓမ္မလွန်ဘဝအတိုက်ကုသိုလ်အကုသိုလ်ဓမ္မလွန်ဘဝအတွေ့ကုသိုလ်အကုသိုလ်တို့ကိုသိမြင်နိုင်သောပညာမျက်စိမရှိသောပုဂ္ဂိုလ်ကိုအန္တောမျက်စိနှစ်ဖက်ကံသောပုဂ္ဂလောပုဂ္ဂိုလ်ဟူ၍ဥစ္စတိကောင်းစွာမသွေးခေါ်ဆိုအပ်ပါ၏တည်းဒီဒါလေးမှတ်တမ်းလေးသင်လိုက် စီးပွားရေးလေသူမမြင်တရားရေးလေသူမမြင်အဲဒီပုဂ္ဂိုလ်မျက်မမြင်စီးပွားရေးလေသူမမြင်တရားရေးလေသူမမြင် အဲဒီပုဂ္ဂိုလ်မျက်မမြင် လောကဘက်ကလည်းပဲတကယ်ကိုစီးပွားရေးတိုးတက်အောင်ပညာနဲ့ရှိရှိကုသိုလ်ရေးဘက်ကကြည့်လိုက်တော့လည်းပဲကုသိုလ်ရရအောင်ဒီတရားရေးဘက်ကကုသိုလ်ရေးဘက်ကလည်းကုသိုလ်ပညာနဲ့ရှိမရှိဘူးအဲဒီပုဂ္ဂိုလ်လောကရောသံဃာအတွက်ရောနှစ်ဖက်စလုံးကမ်းနေတဲ့ပုဂ္ဂိုလ်ဒါမျက်မမြင်ပုဂ္ဂိုလ်ဘုန်းကြီးတို့မြတ်စွာဘုရားလက်ထက်ကဗာရဏသီတတိတာတကယ်စီးပွားရေးဘက်မှာလည်းပဲသူဟာစီးပွားရှာမယ်ဆိုရင်ဗာရဏသီမြို့ရဲ့ တကယ်ပထမတန်းစားတစ်ထည်ကြီးဖြစ်နိုင်တဲ့ပုဂ္ဂိုလ်ပဲတရားဘက်ကတရားသာသူကောင်းပြီးပြီးအားထုတ်မယ်ဆိုရင်ကိလေသာအသောကုန်ကပ်ပြီးယဟန္တာဖြစ်နိုင်တဲ့ပုဂ္ဂိုလ်တဲ့မြတ်စွာဘုရားကဒီဗာရဏတိတထေသာအဲ့ဒီဗာရဏတိတထေသာဟာဆွတ်လက်ဆွဲပြီးတော့ယဟန်တန်ဃာများရဲ့ဆွန့်ကြံကွန်းကြံလေးတွေတာမဏေငယ်လေးတွေရဲ့ဆွန့်ကြံကွန်းကြံလေးတွေတောင်းစားနေတာကိုမြင်လို့မြတ်စွာဘုရားပြုံးတော်မူတာ

ကြီးပွားအောင်ဆောင်ရွက်မယ်ဆိုရင်ဒီပါရဏတိမြို့မှာတကယ်ပထမတန်းစားတစ်ခေတ်ကြီးဖြစ်နိုင်တယ်။ဒါပေမဲ့ကြီးပွားရေးပညာမျက်စိမရှိတော့ပြင်းတော့ဘာမှအလုံးမလုံးတော့မြောက်ပြစ်စားနေတဲ့ပုဂ္ဂိုလ်တွေနဲ့လည်းပျော်ပါနေတဲ့အတွက်ကြောင့်ကြီးပွားရေးတွေပါဖြစ်သွားတယ်။အားလုံးဆုံးရှုံးသွား။ဒီကုသိုလ်ရေးဘက်ကတရားရေးဘက်ကသူဟာ တရားသာအားထုတ်မယ်ဆိုရင်လည်းသူဒီဘဝနဲ့ကိလေသာအတော်ကုန်ခန်းပြီးယဟန္တာရှိအောင်ဖြစ်နိုင်တယ်။ဒါပေမဲ့အခုတရားဘက်ကလည်းသူမလိုက်စားဘူး။တရားပညာမျက်စိလည်းမရှိတဲ့အတွက်အခုဘာမှတရားပညာသူမရရှာဘူး။ဒါကြောင့်ကုသိုလ်ရေရောတမလွန်ဘဝအဲဒီမိမိရဲ့ဒီမျက်မှောက်ဘဝအရေးရောတမလွန်ဘဝအရေးရောသူ့မှာ ဘာမှပညာမျက်စိမရှိတဲ့အတွက်ကြောင့်တစ်ဖက်ကန်းလားနှစ်ဖက်ကန်းလားဒီနှစ်ဖက်ကန်းပုဂ္ဂိုလ်စီးပွားရေးဘက်ကလည်းပဲသူမမြင်တရားရေးဘက်ကလည်းဘာမှမမြင်အဲ့ဒီပုဂ္ဂိုလ်ဟာဒါမျက်မမြင်ပုဂ္ဂိုလ်ပဲတဲ့နံပါတ်1နောက်နံပါတ်2ကဧကသက္ခုမျက်စိတစ်ဖက်မြင်တဲ့ပုဂ္ဂိုလ်မျက်စိဘယ်နှဖက်မြင်တာလဲတစ်ဖက်ချင်းမြင်တဲ့ပုဂ္ဂိုလ် သုံးလုံးကပုဂ္ဂိုလ်မျိုးနေနှစ်ဖက်စလုံးမျက်စိကန်းနေတဲ့ပုဂ္ဂိုလ်မျိုးလောကကြီးထဲမှာရှိသလားမရှိဘူးလားတေချာမိမိတို့ရဲ့ရက်ွက်ထဲမှာရှိမိမိတို့ရဲ့မြို့နယ်အတွင်းမှာရှိမိမိတို့ရရွာသူရွာဘက်မှာရှိအဲဒီလိုပညာမျက်စိနဲ့ကန်းပြီးတော့ဟိုတခါနဲ့တရားဘက်ကကုသိုလ်ရေးဘက်ကလည်းကန်းနေတဲ့ပုဂ္ဂိုလ်ကြီးအများကြီးရှိတယ်နှစ်ဖက်စလုံးကန်းတဲ့ပုဂ္ဂိုလ်မျိုးအများကြီးရှိတယ်အခုဒုတိယကဧကသကုတဲ့တစ်ဖက်ကန်းပုဂ္ဂိုလ်ပါတယ်လေ

ဧပိသနာကျိုးသောပုဂ္ဂလတပုဂ္ဂိုလ်ဤပုဂ္ဂိုလ်ပုဂ္ဂလတပုဂ္ဂိုလ်ဤဝါပုဂ္ဂိုလ်မှာယထာလူတေနာကျင့်သောသဘောရှိသောသကုဏပညာမျက်စိဖြင့်အနာတိကတံမယအံသေးသောဘောကံဝါစည်းစိမ်ဥစ္စာကိုလည်းပဲဒီကိစ္စရာယနိုင်အဓိကတံယအံတိသောဘောကံဝါစည်းစိမ်ဥစ္စာကိုလည်းပဲဖာတိတိုးဝါအောင်ပရိယာ၏ တတရူပံတို့တို့သဘော ရှိသောတတရူပံတို့တို့သဘောရှိသောသကုပညာမျက်စိသည်သကုပညာမျက်စိသည်ဟောတိရှိ၏ခုနံပါတ်1ပုဂ္ဂိုလ်ကတော့လောကဘက်ကစီးပွားရေးဘက်ကမျက်စိလိုရှိတယ်တဲ့စီးပွားမျက်စိမရသေးတဲ့စီးပွားဥစ္စာကြီးစီးပွားအောင်တိုးတက်အောင် ဒီမိမိကြီးပွားမယ်ဆိုရင်ဘုသူသေးသေးကတိမှပြီးရောပဲဒါကြီးပွားရေးမျက်စိကတော့တကယ်ကိုအတ္တကြီးကြီးနဲ့ကိုကျိုးကိုကြီးပွားအတွက်ကြီးပွားမယ်ဆိုရင်ဘုသူပေါ်မှာနင်းသွားရမယ်ဘုသူကောင်းပေါ်ကနေနင်းတက်သွားရမယ်အပေါ်ကိုတက်ရမယ်အဲဒီလိုကိုကြီးပွားရေးမျက်စိဘက်ကအမြင်ကျယ်တဲ့ပုဂ္ဂိုလ်ခွန်ကြီးတို့မျက်မှောက်လောကကြီးထဲမှာမရှိဘူးလားရှိတယ်ဘုသူမှမငင်းဘူးကြဘူး ကိုကြီးပွားမယ်ဘယ်သူဘုံမှဖြစ်တာကိုစီးပွားဥစ္စာတွေတိုးတက်မယ်ဆိုဘယ်သူမှမရှိနိုင်ဘူးကိုယာတုတက်မယ်ဆိုရင်ဘယ်သူမှမရှိနိုင်ဘူးအကုန်လုံးကိုငင်းသွားရငင်းသွားရငင်းသွားမယ်ငင်းတက်သွားမယ်ေးအဲ့လိုအတ္တကြီးတဲ့ပုဂ္ဂိုလ်ကြီးလောကမှာမရှိဘူးလားဗျာရှိတယ်။အဲ့ဒီလိုဒီမှာကြီးပွားရေးဘက်ကနေပြီးတော့ကိုကြီးပွားရေးအတွက်ဘယ်ပုဂ္ဂိုလ်ပဲဘယ်လိုထိခိုက်ရှိတယ် ကိုစီးပွားရေးတိုးတက်မယ်ဆိုရင်ကိုတပုတ်တည်းသာရှိပြီးတော့စီးပွားရှာတတ်တဲ့ပုဂ္ဂိုလ်ပညာနဲ့သိရှိတဲ့ပုဂ္ဂိုလ်စီးပွားရေးဘက်ကပညာနဲ့သိနောက်မိမိရရှိလို့ရှာများတဲ့စီးပွားဥစ္စာရှာတတ်တဲ့စီးပွားဥစ္စာတွေလည်းပဲစီးပွားအောင်တိုးတက်အောင်ဟိုမိမိတို့မိသားစုအနေအားဖြင့်တဘဝမဟုတ်ဘူးတခါရဘဝခြေဘဝတိုင်အောင်သုံးလို့မကုန်နိုင်တော့အောင်ရှုံးလို့မကုန်နိုင်တော့ ရှာမယ်ကြီးပွားအောင်တိုးတက်အောင်လုပ်မယ်ဘယ်ပုဂ္ဂိုလ်ကြီးဘယ်လိုပဲကြံရည်ကြံရည်ဘယ်လိုပဲဖြစ်ရဖြစ်ရမိမိတို့မိသားစုအားလုံးကြီးပွားချမ်းသာဖို့အဲဒီလိုမိမိတပူလဲတာရှိပြီးတော့ဟောကြီးပွားရှာတဲ့ပုဂ္ဂိုလ်ကြီးမိမိတို့မျက်မှောက်ဘဝမှာမရှိဘူးလားရှိတယ်ဒီနာမနဲ့ဧကသက္ခုကတော့အဲဒီလောကဘက်ကကြီးပွားရေးဘက်ကပညာမျက်စိရှိတယ်ကုသိုလ်ရေးဘက်ကကြည့်လိုက်တော့ တတ္တရူပတ္တပနတ္တတတ္တရူပတတ္တရူပံပနတ္တသေကုဏဝတိယတရူပိနာသေကုဏကုသလကုသလိဓမ္မေသာမိယသာဝကနာဝတိဓမ္မေသာမိယဟိနပနိဒိဓမ္မေသာမိယကန္နဒုက္ခသပ္ပိပါမိဓမ္မေသာမိယဘေကဝေယံတော်များဥစ္စေသာတို့ယတရူပိနာကျင့်သောသဘောရှိသောသေကုဏပညာမျက်စိဖြင့် ကုသလကုသလေကုသိုလ်အကုသိုလ်ဖြစ်ကုန်သောဓမ္မိတရားတို့၌ဇာနေယဓမ္မိတရားတို့၌ဇာနေယအပိနှံ၏သာဝတ္တနာဝတိအပြစ်ရှိကုန်အပြစ်မရှိကုန်သောဓမ္မိတရားတို့၌ဇာနေယအပိနှံ၏ကိနသနိတိယုံညာကုန်မြင်မြတ်ကုန်သောဓမ္မိတရားတို့၌ဇာနေယအပိနှံ၏ကန္နာဒုက္ခသတ္တိပါမေ ကဏ္ဍဒုက္ခတပိပါကိမင်းမြင်သောတရားပြုစဉ်သောတရားများဖြစ်သည်အချင်းချင်းတမ်းဒီကဏ္ဍဖြင့်ကကွယ်ဆန့်ကျင်ဆန့်ကျင်တဲ့ဆန့်ကျင်တဲ့အဖို့ရှိကုန်သောဓမ္မေတရား၌ဓမ္မေရာပိနိုင်ဘေကဝေယံတော်များကိုရှင်သာတို့အတ္တဟောပုဂ္ဂိုလ်မှာတတ္တရူပံထိုသောသဘောရှိသောသေကုပညာမျက်စိသေကုပ္ပနာပညာမျက်စိဒီကနာဟောတိမရှိပါ၏ မိမိကုသိုလ်ရေးဘက်ကကြည့်လိုက်တဲ့အခါကျတော့လောကဘက်ကပညာမျက်စိတို့ရှိတယ်။ဒီမှာရှာတဲ့နေရာမှာတော့ဖြင့်ဘသူ့ဘုံမှမငဲ့မညာဘူးကိုယ့်ဘုတဘိုးရဲ့ရှိပြီးတော့ဘသူတည်တည်ငတိမှပြီးတော့ကြီးပွားအောင်ရှားပွင့်နိုင်တယ်။ဒါပေမဲ့ကုသိုလ်ရေးဘက်ကတော့ဖြင့်ဘာမှမဖြစ်ဘူး။ဒါနကောင်းမှုလည်းမဖြစ်ဘူး၊သီလလည်းမဆောင်ဘူး၊ဘာဝနာလည်းမပွားဘူး။

ပစ္စည်းဥစ္စာတွေကြီးပွားအောင်တိုးတက်အောင်ရှာဖွေတဲ့နေရာမှာတော့ပညာမျက်စိရှိတယ်။ဒီဒါပေမဲ့လို့အဲ့ဒီလောကဘက်ကပညာမျက်စိရှိတဲ့ပုဂ္ဂိုလ်အတ္တအားကြီးတဲ့ပုဂ္ဂိုလ်များဘာတွေဖြစ်တတ်လဲဆိုတော့အဲ့ဒီပုဂ္ဂိုလ်ကြီးဟာတဲ့ထေနာကုက္ကုတကံမေနာဒီမှာထေနာမိမိကြီးပွားမယ်ဆိုရင်မမှန်မကန်ဘူး စီးပွားရေးတွေကိုဘယ်လိုနည်းနဲ့ရှာရရှာရမမှမကန်ရှာမိတတ်တယ်ကုတ္တသံမီနာစင်လေကောက်ချစ်တဲ့အမှုရည်လေးကိုဆောင်ရတဲ့ပြောရရင်ကတော့ဒီမှာဒီပစ္စည်းဥစ္စာကိုယ့်လက်ထဲရောက်နေတယ်ရနေတယ်ရတဲ့ပစ္စည်းကိုမရသေးဘူးသူကြီးကိုအကျွေးထားတယ်အကျွေးကြီးပြန်ဆက်တယ်ဆက်တဲ့ဟာကိုမိမိကိုအကျွေးလာမဆက်သေးဘူးအဲ့ဒီလိုပေါ့ကောက်ချစ်စင်လေ အတူအရင်ဖြတ်ထားတယ်အဲ့ဒီအတူအရင်တွေကိုလည်းမတန်တဆဒုက္ခဖြစ်သွားအောင်ခါရဲဆောင်ရွက်တယ်အဲ့လိုသင်လဲကောက်ကြည့်တဲ့စိတ်ကြီးရှိတယ်မုတ္တဝါရီနာမဟုတ်မမှန်တဲ့စကားတွေလည်းပဲအဲ့ဒီလို့ဆိုရင်ဒီပုဂ္ဂိုလ်ဟာအဲ့လိုမကောင်းမှုမကောင်းတဲ့အပြုမူတွေပဲပြုလုပ်တယ်ဒါစီမံရေးမျက်စိရှိတဲ့ပုဂ္ဂိုလ်တစ်ဖက်တန်မြင်ပြီးတော့ ဟိုသန္တရာရေးအတွက်မကြည့်တဲ့ပုဂ္ဂိုလ်ဟာတဲ့အဲ့ဒီတိုင်းမူတဝါရဆိုလည်းပဲအကြီးကျယ်တောက်နေတာကောက်ချစ်သင်လဲတဲ့နေရာမှာလည်းပဲသူတော်ဘာကြီးဘလို့ပဲဖြစ်ဖြစ်ဘာမှအရေးမဆိုင်မိမိရဲ့ဤပွားရေးချမ်းသာရေးအဲ့ဒီအရေးတစ်ခုတည်းဆိုမိမိစိုက်ပြီးတော့လုပ်နေတဲ့ပုဂ္ဂိုလ်တဲ့အဲ့ဒီပုဂ္ဂိုလ်မျိုးဟာတစ်ဖက်သာမြင်ပြီးတော့တစ်ဖက်ကမ်းတဲ့ပုဂ္ဂိုလ်တဲ့ ။ဒါကြောင့်အယံဝုသတိဘိကဝေပုဂ္ဂလောဧကသက္ခုေဘိကဝေယံတော်များဟုจิตတို့အယံဤပုဂ္ဂိုလ်ကိုအယံယခုဘဝအတုဒီဘဥစ္စာယရှိယဒီဘဥစ္စာကြီးပွားတိုးတက်စေနိုင်သောပညာမျက်စိသာရှိ၍ဓမ္မနောဘဝအတွင်ကုသိုလ်အကုသိုလ်တို့ကိုသိမြင်နိုင်သောပညာမျက်စိမရှိသောပုဂ္ဂိုလ်ကိုဧကသက္ခုမျက်စိတစ်ဖက်သာရှိသော ဘုကလောပုဂ္ဂိုလ်ဟူ၍ဟုတတိခေါ်ဆိုအပ်ပါ၏တတိအဲဒီလိုလောကဘက်ကနေပြီးတော့စီးပွားရေးဘက်ကပညာမျက်စိတွေရှိတယ်။ဒီစီးပွားမယ်တွတ်တွက်မယ်ဆိုရင်ကိုယ့်အတွက်ချမ်းသာမယ်ဆိုရင်ဒီပုဂ္ဂိုလ်ကြီးဘာတွေပဲဖြစ်သွားတော့ဘယ်သူမှမကြိုက်ဘူး။ မိမိကိုတပူရဲ့ရှိနေတဲ့ပုဂ္ဂိုလ်ဟာမဟုတ်မှန်မှန်နဲ့စကားပြောဆိုဖို့ရရောဝန်လေးသေးရဲ့လားလုံးဝကိုဝန်မလေးတော့အဲဒီမှာဒီပစ္စည်းကိုသူ့လက်ထဲကပစ္စည်းကိုစီရောက်ဖို့အတွက်ဘယ်လိုကောက်ကျစ်တဲ့နည်းမျိုးနဲ့လုပ်ရလုပ်ရသူ့မှာကောက်ကျစ်ခြင်းလဲတဲ့စိတ်ထားသဘောထားတွေရှိနေပြီဆိုတဲ့ကူကကုသိုလ်တွေလားအကုသိုလ်တွေလားအေးမကောင်းမှုအကုသိုလ်တွေကြီးတယ်ဒီအကုသိုလ်ပဲရှိတယ်အဲတော့လောသန္တရာဘက်ကသူကြည့်တော့ မိမိရဲ့ဒီမှာမျက်မှောက်ဘဝချမ်းသာရေးပဲရှိတယ်။မိလို့ဒီလိုပုံကိုယ်တွေရောလောကကြီးထဲမှာမရှိဘူးလား။ရှိတယ်နော်။ဒီလိုပုံကိုယ်တွေဘုန်းကြီးတို့လောကကြီးထဲမှာရှိတယ်။မိမိအတွက်တဖို့လေးပဲရှိတဲ့ပုံကိုယ်နှစ်ဖို့မရှိဘူး။မိမိချမ်းသာရေးအတွက်ဆိုရင်ကတော့ပြင်ဘလို့ပဲကြီးပွားအောင်လုပ်ရလုပ်ရ။အဲဘယ်လိုပဲဒီခါလေးကြီးပွားဖြစ်ဖြစ်မိမိတစ်သက်သားတွေဘယ်လိုပဲဖြစ်သွားတော့ဘယ်လိုဒုက္ခရောက်သွားတော့ရောက်ချင်တယ်လို့ရောက် အဲ့ဒီဘက်ကိုမကြည့်တော့ဘဲနဲ့အဲ့မှာကိုယ့်ကိုယ်တဖို့လေးကြည့်ပြီးတော့ကြီးပွားအောင်မိမိရဲ့ကြီးပွားဥစ္စာတွေတိုးပွားအောင်ဆောင်ရွက်နေတဲ့ပုဂ္ဂိုလ်တွေဟာတဲ့တစ်ဖက်မြင်ပုဂ္ဂိုလ်ကိုလေဘာပုဂ္ဂိုလ်လဲလဲကဲဆိုကြည့်လိုက်ကြီးပွားရေးသာသူကမြင်တရားရေးတော့သူမမြင် အဲဒီပုဂ္ဂိုလ်တစ်ဖက်မြင်ဒီဘွားရေးတာသူကမြင်တရားရေးတော့သူမမြင်အဲဒီပုဂ္ဂိုလ်တစ်ဖက်မြင် ကမှာလည်းရှိတယ်။ဟိုးမြတ်စွာဘုရားလက်ထက်တော်ခါကလတုန်းကလည်းပဲအဲ့ဒီလိုမိမိရဲ့ကြီးပွားရေးအတွက်ချမ်းသာရေးအတွက်ဘုသူတည်တည်ငတိမှာပြီးရောဆိုတဲ့ပုဂ္ဂိုလ်ကြီးမရှိခဲ့ဘူးလား။ရှိခဲ့တာပဲ။အခုမျက်မှောက်ဘဝမှာလည်းပဲဒီတိုင်းပဲ။ဒီယာရုပုံတိတက်ဖို့ဆိုရင်လည်းပဲဘယ်ပုဂ္ဂိုလ်ဘာရဖြစ်ရဖြစ်ရကိုယာရုတည်ရေးအတွက်ဒီခါနဲ့တစ်ပတ်သားပေါ်မှာနင်းပြီးတော့တက်သွားတဲ့ပုဂ္ဂိုလ်တွေကိုယ့်ဟာကိုယ်လွတ်လွတ်ကျွတ်ကျွတ်တက်တဲ့ပုဂ္ဂိုလ်ရှိတယ်လို့တစ်ပတ်သားကိုနင်းပြီးမှတက်တယ် ချို့ပုဂ္ဂိုလ်ဟာစီးပွားရှာတဲ့အခါမှာကိုယ့်ဟာကိုယ်လွတ်လွတ်ကျွတ်ကျွတ်စီးပွားရှာရင်းနဲ့ပဲစီးပွားတာရှိတယ်လို့တချို့ပုဂ္ဂိုလ်ကတစ်ဖက်သားပုဂ္ဂိုလ်ပေါ်မှာတခါလေကောက်ကျစ်ဆင်းလဲပြီးတော့မှအနိုင်ယူပြီးတော့အဲ့လိုကြီးပွားတဲ့ပုဂ္ဂိုလ်တွေရောမရှိဘူးလားဗျာဒီအဲ့ဒီပုဂ္ဂိုလ်ကြီးကြတော့နှစ်ဖက်မြင်လားတစ်ဖက်မြင်လားဒီတစ်ဖက်မြင်ပုဂ္ဂိုလ်ကြီးတစ်ဖက်မြင်ပုဂ္ဂိုလ်ကြီးနောက်တစ်ခါနံပါတ်3ပုဂ္ဂိုလ်ဒွိစက္ခုနှစ်ဖက်မြင်ပုဂ္ဂိုလ်တဲ့ဘာပုဂ္ဂိုလ်တွေလဲ နှစ်ဖက်မြင်ပုဂ္ဂိုလ်တွေအဲ့ဒီနှစ်ဖက်မြင်ပုဂ္ဂိုလ်ကိုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကဣဒံဘိကဝေဧကိသတ္တပုဂ္ဂလတတ္ထာရူပသက္ကိုဟောတိယတရုကိနာသက္ကုဏတာတိကတံဝါဘောဂံတိကိတိယာတိကတံဝါဘောဂံဖာတိကရိယံဧကဝေယံတော်မြတ်ဥစ္စသားတို့ဣရာဤရောကာဏဧကိသတ္တသို့သောပုဂ္ဂလတပုဂ္ဂိုလ်ဤဝါပုဂ္ဂိုလ်မှာ ပုဂ္ဂလတံပုဂ္ဂိုလ်ဤဝါပုဂ္ဂိုလ်မှာယထာရူပိနာကျင်းသို့သဘောရှိသောသကုဏပညာမျက်စိဖြင့်အနာတိကတံမယအသေးသောဘောဂံအသိစိန်ဥစ္စာကိုလည်းအတိပစ္စည်းယအတိပစ္စည်းယရနိုင်ယာဤအတိပတံယံအပြီသောဘောဂံဝါသိစိန်ဥစ္စာကိုလည်းခာတိတိုးပွားကိုကရေယပြုနိုင်ယာ၏ ဘေကဝေယံတော်များအိုจิตသတို့ဘေကဝေယံတော်များအိုจิตသတို့တတ္တရူပသို့သောသဘောရှိသောသက္ကုပညာမျက်စိတိဟောတိရှိပါ၏မိမိမရရှိသေးတဲ့မရသေးတဲ့ဒီဘဥစ္စာတွေရရပြီးသားစီးပွားဥစ္စာတွေလည်းပဲတနည်းတခြားဒီရင်လာခဲ့သို့ကြီးပွားအောင်တိုးတက်အောင်ရှားပွေနိုင်တဲ့ပုဂ္ဂိုလ်တဲ့အဲဒီပုဂ္ဂိုလ် တတိယပုဂ္ဂိုလ်အဲတော့ဇီဝဥစ္စာတွေဘုန်းကြီးတို့မျက်မှောက်မှာလည်းပဲကြည့်ပေါ့မရသေးတဲ့ဇီဝဥစ္စာတွေလည်းရအောင်ရှာဖွေနိုင်တယ်ရပြီးရှိပြီးဇီဝဥစ္စာတွေလည်းပဲတနေ့တခြားဒီရင်လာခဲ့တော့တိုးပွားအောင်ဆောင်ရွက်နိုင်တဲ့ပုဂ္ဂိုလ်ကြီးမရှိဘူးလားညာဒီကနေ့ဖြစ်တဲ့တစ်သေးတွေကြည့်ပေါ့ဘုန်းကြီးတို့ခုမျက်မှောက်ခင်မှာဖြစ်တဲ့တစ်သေးတွေကြည့်ချမ်းသာလိုက်တာမှနည်းနည်းနော် နော်လေးချမ်းသာတာမဟုတ်ဘူးနော် များကြီးချမ်းသာရှိပြီးရှိရင်ရှိပြီးရှိရင်အများကြီးတိုးပွားနေတာအများကြီးကိုသူတို့မှတော့ဖြင့်ဆောင်ရွက်တတ်တာကိုဆောင်ရွက်တတ်တဲ့အခါကဏ္ဍကြတော့အဲဒီမှာဘုန်းကြီးတနေ့ကပဲဒီလိုပဲလုပ်ငန်းရှင်တကာလေးတယောက်သူပြောပြစီမံရေးလုပ်ငန်းတွေနဲ့ဆက်ပြီးတော့သူသူတို့အချင်းချင်းပြောတာကိုဘုန်းကြီးရှေ့မှာပဲပြောနေကြတော့ဘုန်းကြီးလည်းပဲသူတို့ပြောနေတာလေးကိုထိုင်ပြီးနားဆွနားထောင်ကြည့် ပြည်ပမှာသွားပြီးတော့ဗန်လဲမှာကိုယ့်ကိုယ့်ရဲ့ငွေအကောင့်ကိုဖွင့်အဲ့ဒီအကောက်ကနေပြီးတော့ဘယ်ကနေပြီးတော့ဘယ်ကိုတခါလဲရွှေ့ဘယ်ကနေပြီးတော့ဘယ်လိုထုတ်ပေးအဲ့ဒီလိုနဲ့ပတ်စံနေရအများကြီးကျိုးပွားနေတာကိုသူပြောနေတာသူတို့ချင်းချင်းပြောနေတာအဲ့ဒါကိုယ့်လက်ထဲကရောအင်းရောင်းဝင်နေတာမဟုတ်ဘူးနော်အာဒီကောက်ကသူ့ကောက်ထဲဟိုကောက်ထဲသွင်းပေးလိုက်ဟိုကောက်ကဟိုသွင်းနေပေးလိုက်ဟိုကလူကသူ့ကောက်ထဲပြန်ဝင်ပေးလိုက် ငွေရတဲ့ခါလဲသူတို့ကောက်ထဲမှာကအများကြီးနိုင်ဖြစ်နေတာရှာတတ်တဲ့ပုဂ္ဂိုလ်ကြီးကြတော့ကဲစိတ်သားမအောင်ဒီအရင်ကြီးလောက်လေဒီခါလဲဒီတဲ့ဒီတဲ့သူ့ရဲ့အရင်ကြီးကြီးပွားအောင်တိုးတက်အောင်မဆောင်ရနိုင်ဘူးလားမဆောင်ရနိုင်တာပဲတကယ်ပဲတကယ်ကိုကြီးပွားအောင်သူ့နဲ့ရှောက်ဆောင်ရတဲ့နေရာမှာလည်းအပြစ်ကင်းကင်းတယ်လေအပြစ်ကင်းကင်းတယ်သူတော်ဘာတွေထိထိခိုက်အောင်မလုပ်ဘူးဓမ္မရတ္တတရားတစ်ဖြစ် တရားသဖြင့်ရတဲ့ရတဲ့အတိုးငွေရတဲ့ရတဲ့ဟာဒီရအဲလိုတရားသဖြင့်ရဥဋ္ဌာဏာတိကတတကယ်တကယ်ကိုတက်တက်ကြွကြွတကယ်ဒီကြီးပွားရေးလုပ်ငန်းတွေကိုအာရုံစိုက်ပြီးကြိုးစားဘုန်းကြီးတို့တကယ်ကြီးပွားတဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေအခုခေတ်မှာစီးပွားရေးလုပ်ငန်းရှင်ကြီးတွေအမှန်တမ်းကြီးပွားပါအဲဒီစီးပွားရေးလုပ်ငန်းရှင်ကြီးတွေဘေးကမြင်ရင်တော့ နေလိုက်တဲ့တက်ကြီးတွေကလည်းကောင်းပါပြီစီးတော်တဲ့ကားကြီးတွေကလည်းတခါလေကောင်းပြီဆိုတဲ့နောက်ဆုံးပဲကားကြီးတွေနဲ့ဒါပေမဲ့အဲ့ဒီပုဂ္ဂိုလ်ကြီးတွေကိုဘင်းကမြင်နေရရင်ဒိမ့်မဲစိမ်မဲလို့ကျန်တာအမလေးခင်ဗျားတို့တော့ဘုန်းကြီးတို့တော့ဒိမ့်မကြဘူးဒီပုဂ္ဂိုလ်ကြီးအေးကြီးဝအောင်မအေးရဘူးဒါကအေးကြီးဝအောင်မအေးရဘူးအသားတစ်ခါတလေတစ်ခါလေးငါအချိန်တန်လို့တော့မသားဘူးခင်ဗျားတို့ကတစ်ခါလေနာကြီးလေးမလွန်နဲ့အမေ စိတ်တွေတော့ကောင်းလာရှိကြမစားရဘူးတို့ကသူတို့မှာခုမှတကယ်လုံလားရှင်ကြီးတွေကိုခါသိလာကြည့်လိုက်တစ်ခါတလေဒီမိတ်တနတ်နန်းမစားရဘူးလုံးဝမစားရအေးတစ်ခါတလေညာလုံးပေါက်လုံးဝတမေးမှမမေးတဲ့နဲ့မအိတ်ခင်းနဲ့သူ့ရဲ့လုပ်ငန်းအတွက်သူဆောင်ရွက်နေတာလေမရှိဘူးလားရှိတယ်ဗျာဒီပုဂ္ဂိုလ်တွေဒီလောက်ကြီးပွားတာလည်းမဆိုထားနဲ့တကယ်ကိုထပ်ကြွလုံးကဝရိယ ဖြစ်ဖျားဟောနဲ့ကန့်ညီအောင်ရှာနေတဲ့ပုဂ္ဂိုလ်တွေလေဘယ်ကမလို့ကျွတ်လို့အေးအေးပြမခံဘူးခေါင်းကြောင်အေးပြီးအေးအားချမှာပါမရဘူးသူတို့အဲ့လိုနေတဲ့လူတွေမဟုတ်ဘူးဒီပုဂ္ဂိုလ်တွေမအိပ်ဘူးတခါလဲညမှလည်းညမှလှုပ်လှုပ်နေနေ့မှလည်းနေ့မှလှုပ်လှုပ်နေရရမှုဒီမှာဓမ္မေနဲ့ဓမ္မလက်တွေဒီဘောကြီးကြီးတယ်ဘုရားတရားသဖြင့်ဒီခါနဲ့စီးပွားဥစ္စာတွေကိုရှာဥဋ္ဌာဏတိကတံတနံတဲ့ တကယ်ထိုက်ကြွလုံးလာဝရိယနဲ့ရှာအဲ့လိုရှာပွေလို့ရလာပြန်တော့ရောဆိုတော့တရားကြီးတဲ့မိမိရတာလေးကိုလှူဒန်းနေမိမိရတဲ့ရှာပွေလို့ရတဲ့ဝတ္ထုပစ္စည်းတွေကိုပါလို့ဖြစ်တယ်လှူဒန်းနေတာအခုဒီလိုပုံကိုရောဘုန်းကြီးတို့မျက်စိအောက်မှာမရှိဘူးလားအာမျက်စိအောက်မှာရှိတယ်အဲ့လိုတခါလေကိုရှာဒီမှကြီးတော့ရှာနေတာပဲ သူပေါက်ပြားပေါက်ပြီးတော့နေပူသေးသေးကြီးနဲ့ပေါက်ပြားပေါက်နေမှာလို့လို့တယ်မထင်နဲ့ခွန်ကြီးတို့ဒီမှာအရေးထဲမှာအဲယာခွန်ကြီးအောက်မှာဒီကွန်ပျူတာနဲ့လက်တော်လေးနဲ့နှိပ်ပြီးတော့ဒီခါနဲ့လုံနေတာလည်းပဲအလုံးလုံးနေတာမလုံးနေတာလဲအလုံးလုံးနေတာဒီခါနဲ့အဲယာခွန်ခန်းကြီးထဲမှာအေးခန်းကြီးထဲမှာလက်တော်လေးနှိပ်ပြီးတော့ဒီခါနဲ့ဟာဒါနှိပ်လို့ဟောကြည့်လိုက်ဒီခါစာအုပ်ပြန်ကြည့်လိုက်ဟောဟာကြည့်လိုက်ဒီခါနှိပ်လိုက် သူတယောက်တည်းတခါလဲနားချိန်မရှိဘူးသမင်းစားဖို့ရစားချိန်တောင်တတိယရလားတတိမရဘူးဒါတော့ဘုန်းကြီးသတိထားကြည့်ပြီးတော့သူတို့သူတို့မှာအနိကပြုစုတဲ့ပုဂ္ဂိုလ်ရှိတယ်အနိကပုဂ္ဂိုလ်တဲ့အဲ့ဒီအဲ့ဒီပုဂ္ဂိုလ်ကစားဖို့တော့ကိုတော့သတိပေးရတာစားဖို့တော့တော့ဘုရင်သိမရအလုပ်လုပ်နေတာဘာလုပ်နေတာလဲ အလုတ်လုပ်နေတာအလုတ်ထဲမှာတကယ်ကိုအာယုံနှင်းပြီးတော့ဝိညာဉ်စိုက်ပြီးလုပ်နေတာဒီအဲ့ဒီလိုလုပ်နေတဲ့အတွက်ကြောင့်မို့တခါရင်အာယုံဆောင်ရင်စားဖို့တောက်ဖို့တောင်းမှသူသတိမရအဲ့ဒီလောက်ဝိညာဉ်စိုက်ပြီးအလုတ်လုပ်နေလို့ကြီးပွားအဲ့ဒီကြီးပွားလာတဲ့အခါမှာလည်းပဲဒါရင်နဲ့ပဲရှင်မိုးမနေရင်းနဲ့ဒီမိဘာသာရေးဖြစ်တဲ့ကုသိုလ်လုပ်ငန်းတွေလည်းပဲလုပ်ကြတယ်အဲ့လိုကုသိုလ်လုပ်ငန်းတွေလည်းပဲလုပ်ကြတယ် အဲဒီလိုလုပ်တဲ့ပုဂ္ဂိုလ်တွေဆိုတော့ဘုန်းကြီးတို့ယောဂီများကုသိုလ်ရေးဘက်ကတရားရေးဘက်ကလည်းပဲပညာမျက်စိရှိသလားမရှိဘူးလားတတ္တာရူပိသသက္ခုဟောတိညာတရူပိနာသက္ခုနာကုသလာကုသလေဓမ္မေသာနိယသာဝဇာနာဝဇေဓမ္မေသာနိယကိနတဏိတိဓမ္မေသာနိယကန္နာဒုက္ခသပ္ပတိပါကေဓမ္မေသာနိယ

ခွင့်ချပြီးတော့ဒီသာဝတ္တနာဝတ္တိဒါအပြစ်ရှိတဲ့လုပ်ငန်းတွေပဲဒါကတော့ဒီအပြစ်ကင်းတဲ့လုပ်ငန်းပဲဟုတ်တယ်လည်းသိတယ်အပြစ်ရှိတဲ့လုပ်ငန်းတွေကိုယ့်ပုံမှာတောင်းဝန်တွေကြောက်လာပြီမဲ့ဒါကိုကိုယ်ရှောင်နိုင်အောင်ရှောင်ပြီးတော့အပြစ်ကင်းတဲ့အလုပ်ကိုပဲရွေးချယ်ပြီးတော့ဆောင်ရွက်ပါကြရတယ်နောက်ပြီးတော့ဟိနပဏိတိယုံညံ့တဲ့အလုပ်တွေ ပဏိတိညင်းမြတ်တဲ့အလုပ်တွေတကယ်တော့ယုံညံ့တဲ့အလုပ်ဆိုတာမကောင်းမှုအလုပ်ဟာဘာဖြစ်လဲယုံညံ့ကုသိုလ်လုပ်ငန်းဟာညင်းမြတ်တယ်အဲတော့ကောင်းတဲ့အလုပ်တွေလုပ်တာဟာညင်းမြတ်တဲ့လုပ်ငန်းတွေဒီနေ့ဘုန်းကြီးတို့ယောဂီများရှင်မင်းဝန်သာသနာရိပ်သာမှာလာပြီးတော့တတိပဌာဝိပဿနာတရားတွေကိုချိန်နဲ့တပြေးညီကျင့်ပွားတယ်စက္ကန့်တိုင်းမိနစ်တိုင်းနာရီတိုင်းအချိန်တိုင်းမလုပ်နေကြနဲ့ ထူပွားနေကြနောက်ပြီးတော့ထိုင်ရင်ကြရင်သွားရင်လျှောင်းရင်မလုပ်နေကြနဲ့ထူပွားနေကြတယ်အဲဒီလိုအချိန်နဲ့တည်းကြီးဒီဣရိယာပုမရွေးပဲနဲ့ရှုမှတ်ပွားများအားထုတ်နေတယ်ဆိုတဲ့အလုပ်ဟာယုံညံ့တဲ့အလုပ်လားမြင့်မြတ်တဲ့အလုပ်လားဓမ္မသာတကယ့်မြင့်မြတ်တဲ့အကျင့်တရားတွေဖြစ်နေတာဘုန်းကြီးတို့ဘုရားသာသနာမှာဒီကမြင့်မြတ်တဲ့အကျင့်ဆိုတာမရှိတော့ဘူး ဒီဝိပဿနာလုပ်ငန်းဝိပဿနာကုသိုလ်ဟာဒါအမြင့်မြတ်ဆုံးကုသိုလ်ပဲဒီတဲ့မြင့်မြတ်တဲ့ကုသိုလ်မရှိတော့အဲ့ဒီအမြင့်မြတ်ဆုံးကုသိုလ်ကိုမိမိတို့လုပ်နေကြတာဒါကြောင့်အဲ့လိုမြင့်မြတ်တဲ့ကုသိုလ်လုပ်ငန်းတွေလုပ်ရင်းကလည်းပဲအခတရမှာကုသလောဓမ္မောအကုသရတဓမ္မတဆိုတာလို့ပဋ္ဌာန်းဒေသနာတော်တာဒီမကောင်းမှုအကုသိုလ်တွေအဝင်ခံနေဒါပဲမကောင်းမှုအကုသိုလ်တွေရုံးမပါနေနဲ့ မကောင်းတဲ့အပြုအမူတွေမပြုနဲ့မကောင်းတဲ့အပြောဆိုတွေမပြောနဲ့မကောင်းတဲ့အကြံပေးတွေမကြံနဲ့သူတော်ဘာကိုကြည့်ပြီဆိုရင်မကောင်းတဲ့မျက်စိနဲ့မကြည့်နဲ့မကောင်းတဲ့မျက်စိနဲ့ကြည့်ရင်မြင်တော့လေအကောင်းမြင်မလားမကောင်းမြင်မလားအေးမကောင်းတာပဲမြင်ပါဘူးကိုကြည့်တာကမကောင်းတဲ့မျက်စိနဲ့ကြည့်တာကိုစိတ်ကမကောင်းတဲ့စိတ်နဲ့ကြည့်တာကိုဒီအဲ့ဒါမျိုးဓမ္မဟိနပတိရုံညာကိုမြင်ရဖို့တော့ဓမ္မေတရားဇာလေးရဖြစ်နိုင်တယ်အဲ့ဒီ ပုဂ္ဂိုလ်တွေဟာတဲ့နှစ်ဖက်မြင်ပုဂ္ဂိုလ်တွေဟာခံတဲ့ညဉ့်ညက်တဲ့တရားတိုင်းတကယ်ကိုယုံညံ့တဲ့တရားဆိုတာလေသူသိနိုင်ရင်ကန္နတုကသပ္ပတိပါကေဓမ္မေရတဲ့တရားဒါသူစင်းတဲ့တရားဓမ္မေရတဲ့တရားသူစင်းတဲ့တရားအချင်းချင်းအားဖြင့်ကန့်ကွက်ဆန့်ကျင်ပဲအဖို့ရှိကုန်တော့ဓမ္မေတရားတို့ကိုလေဇာနေရသိနိုင်တယ်ဒါကတော့မင်းမြင့်တယ်ဆိုတဲ့အခါကျတော့မင်းမြင့်တယ်ဆိုတဲ့အခါ ကိုကကောင်းမှုလားမကောင်းမှုလားမကောင်းမှုဆိုတော့လည်းမင်းမြတ်တာပဲဖြူစင်းနေဆိုတာဟာကောင်းတဲ့တရားပဲအခုဘုန်းကြီးတို့ယောဂီများတတိပ္ပံတရားမိမိစိတ်အငြိအကျေးတွေမဖြူစင်ဘူးလားမိမိရဲ့စိတ်အငြိအကျေးတွေလောဘဆိုတဲ့စိတ်အငြိအကျေးတွေဒေါသဆိုတဲ့စိတ်အငြိအကျေးတွေမောဟဆိုတဲ့စိတ်အငြိအကျေးတွေဖြူစင်စေနိုင်တယ်ဒါတကယ်ကိုဖြူစင်တဲ့တရား ဒီကျင့်တရားတွေကျင့်သွားမယ်ဆိုရင်မိမိရဲ့စိတ်ရည်ကြီးလုံးဝကိုကျင့်ကြံသွားနိုင်အဲလိုမြင့်မြတ်တဲ့တရားပြုစင်တဲ့တရားဆိုတာလည်းပဲသိနိုင်တယ်တဲ့ဒီအဲဒီလိုဘုန်းကြီးတို့ယောဂီများဒီသိနိုင်တဲ့ပုဂ္ဂိုလ်ဖြစ်ရမယ်တဲ့တတ္ထရူပိကတတ္ထရူပိကသက်ကိုဟောတည်တယ်အတ္တရူပုဂ္ဂိုလ်မှာအတ္တရူပုဂ္ဂိုလ်မှာတတ္တရူပံဒုဒုသဘောရှိသောသက်ကိုပညာမျက်စိအားလည်းပဲဟောတည်ရှိတယ်တဲ့အဲတော့ မိမိရဲ့ဉာဏ်မောက်လောကကြီးပွားချမ်းသာရေးအတွက်လည်းပဲပညာနဲ့သိရှိတယ်။မိမိရဲ့သံတရာကြီးပွားချမ်းသာရေးအတွက်လည်းပဲပညာမျက်စိရှိတယ်။အဲဒီလိုဆိုရင်ဒီပုဂ္ဂိုလ်ဟာနှစ်ဖက်သလုံးပါဖြစ်တယ်။မြင်တဲ့ပုဂ္ဂိုလ်ဘုန်းကြီးတို့ရှင်မင်းဝဓမ္မမိသားစုများဓာစီမွားရေးတာတဲ့အခါမှာလည်းပဲဓမိယလာတာစင်စင်ကြဲကြဲနဲ့ဝရိယဆိုင်ပြီးကိုကရှာဖွေလုပ်ကြလို့ရလာတဲ့ဖြစ်စီ အဲ့ဒီရလာတဲ့ပစ္စည်းလေးနဲ့ကိုရှင်မင်းဝန်သာသနာရိပ်တာရဲ့သာသနာပြုလုပ်ငန်းအဝဝတွေကိုဆရာတော်များနဲ့လက်တွဲပြီးတော့ဟောကုသိုလ်တွေကိုမိမိတို့ပံဝင်ပြီးတော့မလူတန်းကြဘူးလားဒါမိမိတို့ရှာဖွေထားတဲ့ဝတ္ထုပစ္စည်းတွေကနေပြီးတော့မိမိစွမ်းနိုင်တဲ့နေရာလူတန်းလာဒါသန္တရာအတွက်ပဲလေသန္တရာကောင်းကျိုးတွေအကောင်းကျိုးတွေနဲ့သန္တရာကောင်းကျိုးတွေနောက်ပြီးတော့အခုဒီမှာသီလ စောင့်တင်ကြတယ်ဘုရှင်မင်းဝန်သာသနာရေးတာကြီးမှာဝါရင်းအချိန်ကာကာလတဝါတွင်လုံးတရားရေးတာမိမိစောင့်တင်ကြတဲ့စစ်ပန်းသီလကိုသင်ကျင်စွာစောင့်တင်ပြီးတော့မိမိရဲ့သီလတွေကျိုးတာပေါက်တာကြောင်တာကြားတာဆွမ်းတာကွက်တာဘာတစ်ခုမှမရှိရဘူးခွန်ကြီးတို့တကယ်လို့အာမိမိဟာဥပုပ်ရရှိစောင့်နေပါတယ်ဆိုပေမဲ့ စကားပြောပေါ်ရှိပြီးတော့အဲ့ဒီပုဂ္ဂိုလ်နဲ့စကားတပြောပြောနဲ့ဟိုเจ้าဒီเจ้าပြောမယ်ဆိုရင်သူတစ်ပါးရဲ့အကြောင်းတွေပါပါသွားရင်မိမိသီလစင်ကြယ်သလားမစင်ကြယ်ဘူးလားစင်ကြယ်တော့ခုဘုန်းကြီးတို့ရှင်မင်းဝန်ဓမ္မနိသားစုများလာရောဒီရက်ရှိအားထုတ်ပြီးတော့နေတဲ့အချိန်လေးမှာမိမိတခြားပုဂ္ဂိုလ်တွေနဲ့အကြောင်းနဲ့တက်တဲ့ဘာစကားမှမပြောဘဲနဲ့ထိုင်ရင်ရရင်သွားရင်လျှောင်းရင် ရှုမှတ်နေကြတာဆိုတော့အဲ့ဒီမှာလည်းပဲဒီလားမသိကြဘူးလားညာစကားကိုပြောချင်မှမရှိတော့ကိုယ်လို့ကိုယ်လုံနေကြတာနဲ့စကားပြောချင်ကိုမရှိတော့အခန်းထဲမှာအခန်းပေါ်ရှိဘူးမဟုတ်ဘူးအခန်းပေါ်ရှိနေတယ်ဒီအခန်းပေါ်နဲ့ကိုစကားပြောချင်မရှိတော့ဘာကြောင့်လဲကိုရှုမှတ်မှုကြီးလွတ်သွားမှာဆိုလို့ကိုအမှန်တရားတွေလွတ်သွားမှာဆိုတဲ့အတွက်ကြောင့်ကိုစကားပြောချင်ကိုမရတော့ အဲ့လိုစကားပြောချိန်များလို့စကားမပြောတော့ဘူးမသိကြီးတဲ့တင်တန်းနဲ့ဖြစ်နေပြီဆိုတော့အဲ့ဒီပုဂ္ဂိုလ်ဟာသံတရာအတွင်းကောင်းကျိုးလားဆိုးကျိုးလားညာကဲကောင်းကျိုးတွေကြီးတယ်လေဒါကြောင့်မို့ဒါနာကောင်းမှုတွေနဲ့သူ့ရဲ့သီလတွေနဲ့သင်ကျေစွာဆောင်ထိန်နေသင်ကျေတဲ့သီလအခြေခံပြီးတော့ဓမ္မရည်ပညာဆိုတဲ့အကျင့်တရားတွေလည်းရိုးရိုးတည်တည်ကျင့်ပွားအားထုတ်နေတယ်ဆိုတော့သံတရာအတွင်းပညာမျက်စိရောမရှိဘူးလားညာ အဲဒီလိုပညာမျက်စိရှိတဲ့ပုဂ္ဂိုလ်ကိုယံဝတ္တိဘေကဝေပုဂ္ဂလောတွေးချက်ကူတဲ့ဘေကဝေယံတော်များဥจิตတော်အယံဤပုဂ္ဂိုလ်ကိုတဲ့အယံဤလောကဘေကပညာမျက်စိသာသာဘေကပညာမျက်စိရှိသောပုဂ္ဂိုလ်ကိုတွေးချက်ကူနှစ်ဖက်မြင်သောပုဂ္ဂလောပုဂ္ဂိုလ်ဟူ၍ဥဒတိကောင်းစွာမသွေးခေါ်ဆိုအပ်ပါ၏တည်း အဲဒီမှာပညာမျက်စိနှစ်ဖက်စလုံးလောကဘက်ကနေပဲကြီးပွားရေးဘက်ကလောကီကြီးပွားရေးဘက်ကမိသားစုကြီးပွားချမ်းသာရေးဘက်ကလည်းပဲပညာမျက်စိရှိတယ်။မိမိရဲ့သံ္ဍရာနောက်ထပ်ဘုန်းကြီးတို့ယောဂီများကိလေသာမကင်းသေးတဲ့များလို့ရှင်နောက်ထပ်ဘဝတွေမရဘူးလား။ဒီရရှိတဲ့ဘဝတိုင်းဘဝတိုင်းရောချမ်းသာခြင်းလားဆင်းရဲခြင်းလား။ ချမ်းသာခြင်းလေဆိုရင်တန်တရာကျိုးစီးပွားအတွက်လည်းပဲမိမိမရှာရပေဘူးလားတန်တရာကောင်းကျိုးအတွက်လည်းပဲမိမိမှာသိနေရမယ်မိမိမှာပညာမျက်စိရှိနေရမယ်ဒီဘဝကောင်းကျိုးချမ်းသာပြီးဒီမိသားစုတစုချမ်းသာရေးအတွက်ငါဘာပဲဖြစ်ဖြစ်ဆိုတာလည်းသွားလို့မရဘူးအဲတော့မိမိဒီမှာတန်တရာချမ်းသာရေးအတွက်လည်းပဲမိမိတို့ရှာကြရမယ်ခုဘုန်းကြီးတို့မျက်မှောက်ခင်မှာလူငယ်လူရွယ်တွေခုဘုန်းကြီးတို့ယောဂီများ မိမိရဲ့ဘဝချမ်းသာရေးအတွက်လည်းပဲစီးပွားဥစ္စာတွေပြည့်စုံအောင်လောကမှာရှင်းအောင်ရှင်းတဲ့နေနဲ့အောင်ရှားဖို့တလို့သံတရာအရေးအတွက်လည်းပဲခုကုသိုလ်ကောင်းမှုတွေပြုကြတာတွေရှိဘူးလားညာဘုန်းကြီးတို့မြန်မာနိုင်ငံမှာဆိုရင် ခုကြည့်ပေါ့ပရဟိတဆိုတဲ့လုပ်ငန်းကြီးဒါပရဟိတလုပ်ငန်းကြီးလုပ်နေကြဒါကောင်းချမ်းသာတွေကသံတရာကောင်းကျိုးတွေပဲဘာကောင်းကျိုးတွေလဲသံတရာကောင်းကျိုးတွေပဲ မိမိရဲ့အတ္တဟိတမိမိအတွက်ကြီးပွားချမ်းသာရေးတွေကိုမဟုတ်ဘဲနဲ့ပရဟိတသူတော်ဘာတွေဒုက္ခရောက်နေတာလေးကိုလည်းငါတို့ဝိုင်းဝန်းကူညီမယ်ဆိုပြီးတော့အဲဒီမှာပရဟိတလုပ်ငန်းတွေဆောင်ရွက်နေကြဒုက္ခရောက်နေတဲ့ပုဂ္ဂိုလ်တွေသွားပြီးတော့ကူညီကြတယ်မိနဲ့ဖမ်းတဲ့ကလေးငယ်တွေကိုသွားပြီးတော့ကူညီနေကြတယ်တခါလေပြုစုစောင့်ရှောက်မဲ့ပုဂ္ဂိုလ်တွေစောင့်ရှောက်သူမဲ့နေကြတဲ့အဖိုးဖွားတွေကိုလည်းပဲသွားပြီးကူညီစောင့်ရှောက်ကြတယ် ဒါကုသိုလ်လုပ်ငန်းတွေဒါကောင်းတဲ့အလုပ်လားမကောင်းတဲ့အလုပ်လားဒီကောင်းတဲ့အလုပ်သံတရာကောင်းကျိုးတွေပဲဒီအဲ့ဒီလိုအခုဒီလူကြီးမျက်မှောက်ခင်မှာအဲ့ဒီလိုမိမိရဲ့ဘဝချမ်းသာရေးအတွက်ရှားပွေလုပ်ကြတယ်လို့သံတရာချမ်းသာရေးအတွက်လည်းပဲအဲ့ဒီလိုပရဟိတလုပ်ငန်းတွေဆောင်ရွက်နေတဲ့ပုဂ္ဂိုလ်တွေမရှိဘူးလားရှိတယ်ပြီဘုန်းကြီးတို့လက်ဆောင်များဟောကြားထားတဲ့ဒီမှာမကလူလင်ဆိုတာအလောင်းတော်ပြည့်တဲ့မကလူလင်အားလည်းပဲရှိပေါ်မိမိရဲ့ជីវချမ်းသာရေးလည်းလုပ်ကြလို့ ပရဟိတသူတော်ဘာတွေချမ်းသာရေးအတွက်လည်းပဲဆောင်ရွက်ခဲ့ကြတာညာအေးအဲ့လိုဆောင်ရွက်ကြတာဒါကြောင့်မို့ဘုန်းကြီးတို့ယောဂီများအတ္တဟိတပရဟိတဆိုတာကဘုန်းကြီးပရဟိတလုပ်ငန်းတွေလည်းဆိုရဲခုဒီအတ္တဟိတဆိုတာကဒီတရားအလုတ်ကတော့ရင်ပရဟိတမဟုတ်ဘူးအတ္တဟိတပါဟိတလေအတ္တဟိတကိုအကျိုးကိုစီးပွားကိုယ့်ရဲ့စိတ်ကင်းနေမှုတမာရိရဖို့အတွက်ကိုယ်တိုင်ကြိုးစားရကိုယုံနာဖြစ်တဲ့သဘောတွေဝိပဿနာဉာဏ်တွေဖြစ်ဖို့အတွက်ကိုယ်တိုင်ကြိုးစားရ ဝိပဿနာဉာဏ်အားဖြင့်ပြည့်စုံလို့အရိယာမေဉာဏ်ကြီးရဖို့အတွက်လည်းပဲကိုယ့်အကိုကြိုးစားရကြိုးစားတဲ့အခါမှာသူတော်ဘာတွေကိုငင်းညာပြီးတော့သူမလုပ်လို့ကိုမလုပ်တာမဟုတ်ဘူးသူတွေမလုပ်လို့လို့ကိုယ့်အကိုလုပ်နေရသူတို့မကြိုးစားမကြိုးစားကိုကြိုးစားနေရကိုယ့်အကိုအတ္တဟိတာဘယ်သူမှငင်းနေရမှာမဟုတ်ဘူးဘယ်သူမှညာနေရမှာမဟုတ်ဘူးကိုယ့်ဟာကိုယ်သာတရားတိုးတဲ့အောင်ကြိုးစားအတ္တဟိတလုံလားပရိဟိတလုံလားဆိုတာကတော့သို့တော်ကဒုက္ခရောက်နေတဲ့ပုဂ္ဂိုလ်တွေကိုမိမိတို့ကူညီပေးနေတယ်ဒါပရိဟိတလုံလား ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများဒီမျက်မှောက်ဘဝချမ်းသာရေးရောသံဃာချမ်းသာရေးတွေရောမိမိတို့ဆောင်ရွက်မယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာတစ်ဖက်မြင်ပုဂ္ဂိုလ်လားနှစ်ဖက်မြင်ပုဂ္ဂိုလ်လားဒီအဲ့ဒီပုဂ္ဂိုလ်ဟာဒါနှစ်ဖက်မြင်ပုဂ္ဂိုလ်တဲ့ကြည့်ဒါလေးဆိုလိုက်ရအောင်စီးပွားရေးလေသူကမြင်တရားရေးလေသူကမြင် အဲဒီပုဂ္ဂိုလ်နှစ်ဖက်မြင်ဒီဘွားရေးလေသူကမြင်တရားရေးလေသူကမြင်အဲဒီပုဂ္ဂိုလ်နှစ်ဖက်မြင် များပုဂ္ဂိုလ်ဘယ်နှမျိုးတဲ့လဲသုံးမျိုးမှာနံပါတ်1ကနှစ်ဖက်စလုံးကန်းနေတဲ့ပုဂ္ဂိုလ်ဇုံလုံးကန်းနေတဲ့ပုဂ္ဂိုလ်အန္တအန္တတစ်ခုနှစ်ဖက်စလုံးဇုံလုံးကန်းနေတာလောကရေးရာအတွက်လည်းပဲမိမိမိသားစုရေးအတွက်လည်းပဲစီးပွားရေးကြီးပွားအောင်ဆန်းအောင်ဆောင်ရွက်နိုင်ရရှိတဲ့စီးပွားဥစ္စာတွေလည်းတိုးတက်အောင်ဆောင်ရွက်နိုင် တရားရေးကုသိုလ်ရေးဘက်ကလည်းတန်ត្រာအတွက်လည်းပဲသူဟာကုသိုလ်ကောင်းမှုတွေပါမဆောင်ရဘူး။ဘာမှဒါနကောင်းမှုလည်းမပြုဘူး၊သီလလည်းမဆောင်ဘူး၊ဘာဝနာလည်းမပွားဘူး။ကိုယ့်အိမ်ကိုပဲဘုသူ့ဘာလောက်တာမှလို့ဘုသူ့ဘာလောက်တာမှလို့ဆိုပြီးတော့ကိုယ့်အကူနေတာပဲဆိုပြီးတော့ဘာမှမလုပ်ဘူး။ဒီအဲ့လိုပုဂ္ဂိုလ်ကြီးဟာနှစ်ဖက်စလုံးကန်းနေတဲ့ပုဂ္ဂိုလ်။ဘာလုပ်နေတဲ့ပုဂ္ဂိုလ်တွေလဲ။ဒီသုံးသုံးကန်းနေတဲ့ပုဂ္ဂိုလ်ကြီးဘုန်းကြီးတို့ကိုရကွက်ကိုနယ်ပယ်ကိုရမြို့နယ်အတွင်းရှိတယ် အဲ့ဒီပုဂ္ဂိုလ်တွေမရှိဘူးလားလောကကြီးမှာမြတ်စွာဘုရားလောကကြီးမှာရှိတယ်အဲ့လိုပုဂ္ဂိုလ်၃မျိုးရှိတယ်တဲ့မြတ်စွာဘုရားဟောတာနောက်တစ်ခါနံပါတ်2ကဧကသက္ခုတစ်ဖက်မြင်ပုဂ္ဂိုလ်ပါတယ်လေသူကသူ့ရဲ့စီးပွားရေးတော့သူမြင်တယ်ဒါပေမဲ့သံတရာကြီးကုသိုလ်ရေးတော့မြင်ရလားကုသိုလ်ရေးတော့ဘာမှမမြင်ဘူးကုသိုလ်လုံကဘာတစ်ခုမှမလုပ်ဘူး သူကြီးပွားဖို့ပဲသူကြီးပွားဥစ္စာတွေတိုးတက်ဖို့ပဲသူ့ဘုတ်တဖို့တည်းပဲရှိတယ်ဘသူ့ဘုတ်မှမပါဘူးသူ့ဘုတ်ပဲဒီအဲ့ဒီလိုပုဂ္ဂိုလ်မျိုးတွေရောဘုန်းကြီးတို့မျက်မှောက်မှာမရှိဘူးလားညာဘုန်းကြီးတို့ရက်ွက်ထဲမှာကိုယ့်ရဲ့အတန်ဝိုင်းထဲမှာကြည့်လိုက်တချို့ပုဂ္ဂိုလ်ကကိုယ့်ဘုတ်တဖို့ပဲရှိတယ်ဘသူ့ဘုတ်မှမကြည့်ဘူးကိုကြီးပွားချမ်းသာမယ်ဆိုရင်ဘသူတည်သေးပါတယ်လေ ဒီငတိမှရင်ပြီးရောဆိုတဲ့စိတ်နဲ့လေတခါနဲ့ကြည်ပွားအောင်တိုးတက်အောင်ဆောင်ရွက်နေဘာမှကုသိုလ်ကောင်းမှုတွေဆိုတာလည်းဘာတစ်ခုမှမကြည့်ဘူးဒါနကောင်းမှုလည်းမပြုဘူးသီလလည်းမဆောင်ဘူးဘာဝနာလည်းမပွားဘူးသန္တရာရေးဘာတစ်ခုမှမပြုတဲ့ပုဂ္ဂိုလ်ဟာဧကစက္ခုအဲ့ဒီပုဂ္ဂိုလ်တစ်ဖက်မြင်ပုဂ္ဂိုလ်တဲ့အဲ့ဒီလိုပုဂ္ဂိုလ်မျိုးတွေကိုပေါင်းရမှာလားရှောင်ရမှာလား ဒါကိုမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကအန္တင်းစာဧကသက္ခုစာအာရကပရိဝတ္ထယေအန္တေသံပညာမျက်စိကံသောသူကို၎င်းနှစ်ပတ်လုံးကံနေတဲ့ပုဂ္ဂိုလ်ဧကသကုသပညာမျက်စိတစ်ပတ်သာရှိသောသူကို၎င်းအာရကဝေးစွာပရိဝုဒ္ဓေရှောင်ကျင်ရမည် အဲဒီလိုပုဂ္ဂိုလ်မျိုးကိုသွားပြီးတော့ဘုန်းကြီးတို့အပေါင်းအသင်းမိတ်ဆွေမဖွဲ့နဲ့တဲ့အဲဒီပုဂ္ဂိုလ်မျိုးကိုအဝေးကြီးကဘာလို့ရမှာလဲမင်းဝေးဝေးကရှောင်နေကြအဲ့ဒီပုဂ္ဂိုလ်မိမိတို့ကောင်းရမယ့်ပုဂ္ဂိုလ်ကဘယ်လိုပုဂ္ဂိုလ်လဲဆိုတော့တွေ့ဇဂုပဏာသေဝိတာသစ္တံပုရိသပုဂ္ဂလံတွေ့ဇဂုပဏာပညာမြင့်စီနှစ်ဖက်ရှိသော ဝိသကုံပဏာပညာမျက်စိနှစ်ဖက်ရှိသောတေတံမြတ်သောပုရိသံပုဂ္ဂလံအမျိုးကောင်းသာမျိုးကောင်းသာပုဂ္ဂိုလ်ကိုသေဝေထမိဝေရှိကံရမည်ပညာမျက်စိနှစ်ဖက်ရှိတဲ့ပုဂ္ဂိုလ်ဇီဝရေးဘက်ကလည်းပဲဓမ္မရတာသင်သင်ကျေကျေဘု து မှမထိခိုက်မိမိကိုယ်တိုင်လေးပြီးလုံးဝဝရိယစိုင်းပြီးတော့ကြိုးစားလဲကြိုးစားအားထုတ်ခဲ့လို့ကြည်ပွားတုတ်တယ်လား အဲဒီလိုကြီးပွားတိုးတက်လာတဲ့ကာမလေးတွေဟောငါအတိတ်ကဒီလိုကုသိုလ်ကောင်းမှုတွေပြုခဲ့လို့ဒီဘဝမှာမိမိကုသိုလ်ဆောင်ရွက်သမျှတွေအလုံးအောင်မြင်ပြီးတော့ကြီးပွားလာတယ်ချမ်းသာလာတယ်ပြည့်စုံလာတယ်ဒီလိုပြည့်စုံလာတဲ့အချိန်လေးမှာငါနောင်သံတရာအတွက်နောက်တာအိမ်မှာနိဗ္ဗာန်မရမီဆိုကြဘဝရေမရနိုင်ဘူးလားရဘုံရရှိတဲ့ဘဝတိုင်းဘဝတိုင်းမှာလည်းငါပြည့်ပြည့်စုံစုံတူနိုင်တတ်နိုင် မိသားစုဘဝချမ်းသာတာနေနိုင်ထိုင်နိုင်မှုဆိုတာလေးပဲဒါနပြုမှဒနပြည့်စုံမယ်ဒါနရှိမှဥစ္စာဒနရှိတယ်အဲတော့ဒါနမှငါမပြုခဲ့လို့ရှိရင်ဥစ္စာဒနဆိုတာမရှိနိုင်ဘူးအဲတော့ငါဒါနကောင်းမှုငါဒီဘဝမှာလည်းပြုမှဆိုပြီးတော့သန္တရာနောင်ရေးအတွက်လည်းပဲကုသိုလ်ကောင်းမှုကြီးပြုသလားမပြုဘူးလားကဲအဲ့ဒီလိုဆိုတော့ဒီပုဂ္ဂိုလ်ဟာပညာမျက်စိနှစ်ဖက်စလုံးမရှိပြီဘူးလားဗျာ အဲလိုပညာနဲ့စိတ်နှစ်ပတ်သလုံးရှိတဲ့ပုဂ္ဂိုလ်ကိုသိဝေးတာတဲ့အဲ့ဒီပုဂ္ဂိုလ်မျိုးကိုဘုန်းကြီးတို့ရှောင်ကျင်ရမှာလားမိဝဲသိကရမှာလားဒီအဲ့လိုပုဂ္ဂိုလ်မျိုးကိုမိဝဲသိကခြင်းအားဖြင့်မိမိဟာလည်းပဲသူ့ရဲ့အဆုံးအမသူ့ရဲ့ဆောင်ရွက်မှုတွေတိုင်းသူ့ရဲ့အဆုံးအမတွေလိုက်နာသူ့ရဲ့ဆောင်ရွက်မှုတိုင်းသူ့ယူဆောင်ရွက်သွားမယ်ဆိုရင်မိမိလည်းသူ့လိုပဲပညာနဲ့စိတ်နှစ်ပတ်သလုံးမပြည့်စုံနိုင်ဘူးလားဗျာ နှစ်ဘက်သလုံးပြည့်စုံနိုင်တယ်ဒီဘဝမှာလည်းချမ်းသာတယ်သန္တနာဘဝဖြစ်ဖြစ်မှာလည်းမချမ်းသာနိုင်ဘူးလားအပေဆင်းရဲတွေကလွတ်မြောက်ပြီးချမ်းသာနိုင်တယ်ဒါကြောင့်မို့ဘုန်းကြီးတို့ခုလောကကြီးထဲမှာဒီပုဂ္ဂိုလ်၃မျိုးရှိတယ်နှစ်ဘက်သလုံးကမ်းတဲ့ပုဂ္ဂိုလ်မျိုးတစ်ဖက်သာမြင်ပြီးတစ်ဖက်ကမ်းတဲ့ပုဂ္ဂိုလ်မျိုးပညာမျက်စိနှစ်ဘက်သလုံးရှိတဲ့ပုဂ္ဂိုလ်မျိုးလို့ပုဂ္ဂိုလ်ဘယ်နှမျိုးလဲသုံးမျိုးမှာနံပါတ်1နဲ့နံပါတ်2ကိုပေါင်းသင်ရမှာလားရှောင်ကျင်ရမှာလား ရှောင်ကျင်ရမှာအဲ့တော့နှစ်ပတ်စလုံးဇုံလုံးကန်းနေတဲ့ပုဂ္ဂိုလ်မျိုးရှောင်အဲ့လိုပုဂ္ဂိုလ်မျိုးတခါလဲဘာမှစီးပွားရေးလည်းမလုပ်ဘူးသာသနာရေးလည်းကုသိုလ်ကောင်းမှုလည်းဘာမှမပြုအဲ့ဒီပုဂ္ဂိုလ်လည်းရောတဝင်ကိုမနေနဲ့အဲ့ဒီပုဂ္ဂိုလ်လည်းရောတဝင်နေအဲ့ဒီပုဂ္ဂိုလ်ရဲ့ဓာတ်တွေကုပုံလိုက်အေးနောက်ပြီးတော့ဓမ္မပညာမျက်စိတစ်ဖက်သာရှိတဲ့ပုဂ္ဂိုလ်စီးပွားရေးတစ်ဖို့ပဲရှိတယ်ဘသူအတွက်မှသမငယ်သူကြီးပွားမှုသူစီးပွားရေးသူတိုးတက်ဖို့သူ့ရဲ့မိသားစုချမ်းသာဖို့အတွက်တဖို့ရှိတဲ့ပုဂ္ဂိုလ် သူတစ်ပါးအတွက်ဘာမှမရှိဘူးသူတစ်ပါးအတွက်ပေးကမ်းခြင်းဆွခြင်းခြင်းလူတန်းခြင်းဘာမှမရှိဘူးအဲ့ဒီပုဂ္ဂိုလ်မျိုးကိုလည်းဆောင်ရမှလားရှောင်ရမှလားရှောင်ရမှာနံပါတ်1နဲ့နံပါတ်2ကိုရှောင်ပြီးနံပါတ်3ဖြစ်တဲ့ပညာမြင့်တဲ့ဒိဋ္ဌိကိုဒီပတ်စလုံးရှိတဲ့ပုဂ္ဂိုလ်မျိုးကြတော့မိမိတို့ကမလုပ်ရမှာလေအဲ့ဒီပုဂ္ဂိုလ်မျိုးဆောင်အဲ့ဒီပုဂ္ဂိုလ်မျိုးကိုမှီဝဲပါတဲ့ဒါကြောင့်ဘုန်းကြီးတို့ရှင်မင်းဝန်ဓမ္မမိသားစုများကလည်းပဲ ဒီပုဂ္ဂိုလ်၃မျိုးရှိတဲ့အထဲကနေပြီးတော့ပုဂ္ဂိုလ်၂မျိုးကိုရှောင်ကျဉ်တတ်ပြီးတော့ပုဂ္ဂိုလ်နံပါတ်၃ဖြစ်တဲ့ပုဂ္ဂိုလ်ပညာနဲ့စိတ်နှစ်ပတ်စလုံးရှိတဲ့ပုဂ္ဂိုလ်မျိုးကိုမိဝဲသိကရမယ်ဆိုတာတသက်လုံးလိုက်လာပြီးတော့အထုတ်သွားဖို့မလိုအပ်ဘူးလားဗျာအဲ့ဒီပုဂ္ဂိုလ်မျိုးနဲ့တော့မိမိတို့အတူရှင်တွဲပြီးမိဝဲသိကသွားမယ်ဆိုပါရင်မိမိတို့ချမ်းသာကြောင်းလားဆင်းရဲကြောင်းလားဒီမျက်မှောက်ဘဝမှာလည်းမချမ်းသာနိုင်ဘူးလား နောက်တန္တရာဘဝအသက်ဆက်မှလည်းပဲဆင်းရဲရခြင်းပြီးတော့မချမ်းသာနိုင်ဘူးလားဒါကြောင့်ဣမေခောဘေကဝေတယောပုပ္ပလတန်တော်တံဝိဇအမနောလောကသမေဘေကဝေယံတော်များအိုချစ်သားတို့ဘေကဝေယံတော်များအိုချစ်သားတို့တယောသုံးပါးကုန်သောဣမေပုဂ္ဂလာဤပုဂ္ဂိုလ်တို့သည်လောကသမေလောက၌တန်တော်တံဝိဇမနောတကယ်ရှင်းရှားရှိကြပါပြီကုန်၏ ဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှိခိုးတော်မြတ်ကြီးသည်ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်း